မေတ္တာတရားစခန်းရဲ့မနေ့ကစပြီးတော့ဖွင့်လိုက်တာဆိုတော့ဒီနေ့စဆုံးလေးပဲဆိုပါလို့တရားစုပွားအထုတော်မယ်ဆိုရင်ရှုမှတ်အထုမဲ့ပုဂ္ဂိုလ်ဟာပထမဦးဆုံးကြိုတင်ပြီးတော့ဆင်ခြင်ပွားများရမယ်တရား၄ပါးရှိတယ် တရားရှုမှတ်မဲ့မာသတိပဋ္ဌာန်ဝိပဿနာတရားကြီးရှုမှတ်မဲ့ပုဂ္ဂိုလ်ဟာကြိုတင်ပြီးတော့ဆင်ញင်ပွားများရမယ်တရား၄ပါးအဲ့ဒီတရား၄ပါးကဘာလဲဆိုရင်နံပါတ်1ဗုဒ္ဓအနုတ္တိတရားရှုမှတ်တော့မယ်ဆိုရင် မရှုမှတ်ခင်မှာတရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုပင်စပဋိဋ္ဌိတထီခြင်း၅ပါးနဲ့ယူယူသေးသေးရှိခိုးကြပါ အခုများသောအားဖြင့်တရားရှုမှတ်တော့မယ်ဆိုရင်အဆောင်ကနေလာလာပြီးတော့ထိုင်မဲ့နေရာရောက်ထိုင်ပြီးတော့မျက်စိမှိတ်ပြီးတော့တရားမှတ်တာလို့ရှိတယ်လိုမဟုတ်ဘူးအဲ့ဒီတရားရှုမှတ်တော့မယ်ဆိုရင်တရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုထီချင်း၅ပါးနဲ့ရိုးရိုးသေးသေးရှိခိုးမှုချင်တယ် အဲဒီဥချတဲ့ကံမှာလည်းဘုရားရှင်ရဲ့ပုံတော်ထက်ဘုရားရှင်ရဲ့ဂုဏ်တော်ကိုအာရုံပြုပြီးတော့ဥချအဲလောကီထူမြတ်သောသီလဓမ္မဤပညာဂုဏ်နဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားသာတိပေါ့ဗရာဂုဏ်တော်ပဲဖြစ်စေတမန်တမ္ဗုဒ္ဓဂုဏ်တော်ပဲဖြစ်စေဘဂဝါဂုဏ်တော်ပဲဖြစ်စေပေါ့ဂုဏ်တော်တစ်ခုခုဂုဏ်တော်တစ်ပါးပါးကိုအာရုံပြုပြီးတော့ရှိခိုးဥချာ ဒါဆိုရင်ဗုဒ္ဓအနုတ္တိဘုရားကိုအာယုပြုလိုက်တာအဲဒီလိုရှိခိုးဥချပြီးပြီဆိုရင်နံပါတ်2ကမေတ္တာဘာဝနာတရားမရှိမှခင်မှာအာလုံးတ attva တွေကိုမေတ္တာပွားပါတူစီတယောက်စီတပန်းစီပွားနေရင် ခြေတွေသိကြမှာဆိုလို့အရက်ဆယ်မျက်နှာမှာရှိတဲ့အာလုံတတ္တဝါတွေကိုခြုံငုံပြီးတော့ပွားလိုက်လေအရက်ဆယ်မျက်နှာနေအာလုံတတ္တဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေဒါလို့ရက်ဆယ်မျက်နှာမှာရှိတဲ့ ဘယ်တော့အားလုံးကိုမေတ္တာပွားလိုက်တာဒါမေတ္တာဘာဝနာနံပါတ်1နံပါတ်3ကအတုပဘာဝနာအတုပဆိုတာမတင့်တယ်တဲ့သဘောမိမိခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေကိုဉာဏ်ထဲမှာထင်မြင်လာအောင်ဆင်ခြင်ပွားများလိုက်တာ အဲဒီလိုမတည့်တဲ့သဘောကြီးဆင်ញင်ပွားများတယ်ဆိုရင်ဘုရားတို့32ခုထံတာပေါ့စံပင်မူရင်းချင်းခြေတဲ့လက်တဲ့သွားအရေးစသည်ပေါ့စံပင်ဆိုရင်လည်းခေါင်းပေါ်တင်ထားတော့မှတော့တင်နေတာခေါင်းပေါ်ကနေကြားရပြီးခံကြအောက်ကြားရခံတော့ဒီစံပင်ကြီးရောစရာရောစရာကြီးဖြစ်တော့မတင်နေတယ်ကိုစားမဲ့တောင်းမဲ့ကိုထဲနဲ့စံပင်ကြီးတွေ့ပြီဆိုရင်အဲ့ဒီစားမဲ့တောင်းမဲ့စားတော့စားဖြစ်တော့ရောစရာ အဲဒီလိုမတည့်တဲ့သဘောကိုမြင်အောင်ဆင်ញင်ရတယ်။မွေးငင်ခြေသေးမဲ့တဲ့ခြေပေါ့။ကုလက်တွေမှာကုခန္ဓာမှာရှိတော့ကတော့ခြေသေးတဲ့တဲ့လေးတွေမဲ့မဲ့လုံးလုံးပေါ့။အမျိုးစုံပြုပြင်ပြီးရောင်လေးတွေတောင်မျိုးစုံစုထားမဲ့မဲ့လုံးလုံး။ဒါပေမဲ့လို့အဲဒီခန္ဓာကိုယ်ကနေပြီးတော့ကက်ဖြတ်ပြလိုက်ပြီဆိုရင်အဲဒီခြေသေးမဲ့တဲ့ကိုဒီထဲမှာတော့မထားနိုင်။ကိုယ်ကြီးသွားပြန်။ အဲဒီလိုပေါ့မတည်တဲ့တဲ့သဘောလေးသွားမိမိရဲ့ပါဇက်မှာရှိစဉ်ခါတုန်းကတော့သွားလေးကိုယူရလိုက်ရတယ်အမျိုးစုံပြင်ဆင်နေရတာဒီသွားလေးအဲဒီပါဇက်တွေကကျွတ်လို့ထွက်လာပြီဆိုရင်ကြည့်ကြည့်ပေါ့ရုံစရာကြီးပဲသွားရအဲဒီလိုမတည်တဲ့တဲ့သဘောတွေကိုဉာဏ်ထဲမှာထင်လာအောင်ပေါ့ဒီခန္ဓာကိုယ်ကြီးဘုဒ္ဓရှိတင်ရှားရှိနေစဉ်မှာတော့ဒီခန္ဓာကိုယ်ကြီးရကြည့်တယ်လှလပပတင်းနေတွေ့တယ်လို့ထင်တယ် ဝင်လုံသွားပြီတည်ဆုံးသွားပြီဆိုတဲ့အခါကြည်လိုက်တရက်ကနေရနေရက်ကသုံးရက်ကြည်လိုက်ကြည်လို့ရှိလို့မကောင်းတော့ခန္ဓာကိုယ်ကြီးဟာပုတ်ကွာလာအကွက်တွေအကွက်တွေပေါ်လာအပေါက်ဟူသမျှတွေကအပုတ်ရည်တွေယူစည်းလာကြည်လိုက်ဘယ်မှာတက်တယ်လို့မတက်တယ်လို့သူ့ကိုအတုပါလို့ခေါ်တာဒီရဲ့ပုဂ္ဂိုလ်ကိုကြည်ပါလားအတုပါရှုပါအောင်အတုပါပို့သွားအောင်အတုပါ ကိုယ့်ရဲ့ခန္ဓာကိုယ်ကြီးကိုလည်းအဲ့ဒီမတင့်တယ်တဲ့သဘောဉာဏ်နဲ့မှထင်လာအောင်ဆင်ခြင်လိုက်ရတယ်ဒီခဏပေါ်ကြာကြီးပေါ့အဲ့လိုဆင်ခြင်ပေါ်များလိုက်တာကိုသာအတုပဘာဝနာလို့ခေါ်ရင်နံပါတ်3နံပါတ်4မရဏနုဒတိတည်ခြင်းတရားကိုနှလုံးသွင်းငါဒီမောက္ခတရားမြင်ခြင်းပိုင်းနာလို့တို့ဒီအနိကနှလုံးသွင်း သိရင်တရားကိုယ့်ရဲ့ဒီမှာအထိတ်တလန့်ဖြစ်ခဲ့ရတာဤသို့မဟုတ်ကိုယ်နဲ့အတူတူရှင်နေခင်မင်ကျောင်းဝင်တဲ့ပုဂ္ဂိုလ်တွေယုံဝင်နေယုံဝင်နေကွယ်လုံးသိဆုံးသွားကြတာလေဒါကိုအာရုံပြုလိုက်တယ်။ဟောသူသိတယ်လို့ငါလည်းဒီလိုသိသွားနိုင်တယ်။ဘုရားမြန်မာနိုင်ငံဘက်မှာဆိုရင်အခုလူရည်ဒီမှာဆိုရင်သိလိုက်ကြတယ်။ နေလိုက်ကြတက္ကနာချင်းဒီနေ့မြင်ရတာအကောင်းနောက်ရကြမရှိတော့မနေ့ကတွေ့တော့ကအကောင်းညနေကြမရှိတော့ညနေတွေ့တော့ကအကောင်းညကြမရှိတော့အဲဒီမှာပြုံးနေအပူကြီးလွန်ကဲပြီးတော့ဒီခါလေးသူ့ရတက်ပြီးတော့အပူတွေကလုံးဝမကြောက်ဒါပြုံးနေပြုံးနေတည်သွားတာဘုန်းကြီးရဲ့ ဒါဘဝရိတာကဖိုးတယောက်တံပန်သွားတယ်ဖိုးတယောက်ဆိုတာအသက်မကြီးသေးပါဘူးဒါတဏှာလုံးလို့သူတို့မှာဒုက္ခတွေရောက်နေပါတယ်ဆိုတော့မြန်မာပြည်သားတော်မဟုတ်ပါဘူးကရင်မျိုးသားပါတိုင်းရင်းသားအသက်60ကျော်လေးပဲရှိပါသေးတယ်ဘုန်းကြီးဘဝရိတာမှာအသက်90ကျော်ထိအောင်ရှိပါရှားဖို့လေဆိုရင်အသက်80ကျော်80ကျော်ပါ ဒါပေမဲ့ဒီဘုရားငငယ်ပဲရှိပါသေးတယ်သူတဏှာလို့ဒုက္ခရောက်ဆင်းရဲလို့လက်ခံပြီးတော့ဒီမှာပြုစုကြတယ်သူကသူ့ကိုဘုန်းကြီးညွှန်လင်းကြတာလားဩဒီပုဂ္ဂိုလ်ချမ်းချမ်းမာမာကြီးနဲ့သူ့ကိုယ်လုံးကအကြာကြီးပြုစုရလိမ့်မယ်လို့ဒီလိုအောင်းမိတာခုသူကအရင်ဆုံးထွက်သွားတဲ့ပိုးတွေအဲဒါခုလွေရဒီမှာပိုးလုံးကိုအပူတွေတက်ပြီးတော့ဘလို့မှဆင်အောင်လည်းပဲအပူတွေချက် ရေခဲလေးထုတ်ရေခဲလေးပေါ့တန်ရေခဲရေနဲ့ရေခဲရေတစ်ပတ်တည်းနဲ့ပေါ့ဘလို့မှကိုယ်အောင်ကြောက်နောက်ဆုံးတရက်ပါပဲခဏဒါမှအဲ့လိုရှိကတည်ဆုံးသွားတဲ့ပုဂ္ဂိုလ်များသူတည်တယ်လို့ငါလည်းပဲအချိန်မရွေးပြုံးမနေတည်သွားနိုင်တယ်အဲ့လိုတည်ခြင်းတရားလေးကိုအနည်းကနှလုံးသွင်းလိုက်ရတယ် ခုထိုင်နေရင်လည်းသိနိုင်တယ်၊သွားနေရင်လည်းသိနိုင်တယ်၊စားတောင်းနေရင်လည်းသိနိုင်တယ်။အချိန်ရည်သိနိုင်တယ်ဆိုတာလေးကိုကိုယ်နှလုံးသွင်းဒါအဲ့လိုနှလုံးသွင်းရဒါကမရဏနုဒတိတသိခြင်းတရား။အဲ့လောက်သိခြင်းတရားကိုအနည်းကနှလုံးသွင်းထားပြီဆိုရင်ဒီပုဂ္ဂိုလ်ဟာတရားကိုမကြိုးစားဘဲကိုမနေနိုင်တော့ဘူးတရားကိုအထူးကြိုးစားတယ်။ဒါကြောင့်တရားရှုမှအထုတော်မြင်ဆိုရင်ကိုယ်ဆောင်ကရောက်လို့ ကိုတရားထိုင်တဲ့နေရာရောက်တဲ့အခါမှာထိုင်ချပြီးမျက်စိမိတ်ပြီးတော့တရားရှုမှတ်ရမှာမဟုတ်ဘူးအဲ့ဒီမရှုမှတ်ခင်မှာဒီချက်၄ချက်ဆောင်ရမယ်နံပါတ်1ဘုရားနုတ္တိဘုရားကိုဂုဏ်တော်ကိုအာရုံပြုပြီးထီခြင်း၅ပါးနဲ့ယူတည်တည်ရှိခိုးချနံပါတ်2အာလောကတော်တွေကိုမေတ္တာပွားလိုက်နံပါတ်3မိမိရဲ့ခန္ဓာကိုယ်ရဲ့မတင့်တယ်တဲ့သဘောတွေကိုတခဏတာဆင်ခြင်လိုက် နံပါတ်၄သိခြင်းတရားဥဒ္ဒနာတနှလုံးသွင်းတာအဲဒီလိုနှလုံးသွင်းပြီးပြီဆိုမှမိမိတိုက်ခဲ့တဲ့ဣရိယာပုနဲ့ကြိုက်တယ်လို့ထိုင်ကြားရှိစွာမပြုတ်မပြင်းနဲ့ထိုင်နိုင်တဲ့နည်းနဲ့ထိုင်ခါလေးကိုဖြောင်းပြောင်းမှမှထိုင်ကိုယ်လေးခေါင်းလေးကိုလေးတဲ့တဲ့ထိုင်ပြီးတော့မိမိရှုစိတ်ကရှုမှတ်ရမယ်အာယုဖြစ်တဲ့ဝမ်းပိုင်းနဲ့ချက်တိုင်းနေရာကိုစိတ်ကြီးစားပြီးတော့ ဒီလေးဝင်လာလို့ဝမ်းမိုက်ကလေးတည်ရင်းတွေ့ရခြင်းတည်ရင်းနဲ့ဒုက္ခတောင်းတင်းပြီးတော့အောက်ကတက်လာရင်အောင်းနေဒီလေးပြန်ထွက်သွားလို့ဝမ်းမိုက်ကလေးရိုးချပိန်ချသွားတယ်ပိန်နေအဲဒီဖောင်းမှုပိန်မှုလေးကိုပင်တိုင်းထားပြီးတော့ခန္ဓာကပေါ်တဲ့အာယုန်တိုင်းကို၆တော်ရတာပေါ်တဲ့အာယုန်တိုင်းကိုရှုမှတ်ဖို့ပါမယ်ဒီနေ့အစနေဖြစ်တဲ့အတွက်ဒီတရားအမှထုတ်ခင်မှာကြွတည်ပြီးတော့ဆင်ခြင်ရမယ်ဒီစတုတာရဲ့ခန္ဓာတရား၄ပါးကို သဘောပေါက်ပြီးတော့တရားမရှိမှခင်မှာဒီတရားလေးပါးကိုဆင်ញင်ပြီးတော့လက်တက်ကဆင်ញင်နှလုံးသွင်းလိုက်တဲ့အခါစိတ်ကြီးကြည်လင်လာတယ်။အဲ့ဒီချိန်လေးမှာစိတ်ကြီးပြီးမှမသွားတဲ့အခါကျတော့ဒီသတိပဋ္ဌာန်ဝိပဿနာတရားကိုဒီဖောင်းမှုပေမှုအာယုန်လေးကာယ ानु ပဿနာတရားကိုကောင်းကောင်းကြီးရှုမှတ်နိုင်ရပါလိမ့်မယ်။ဒါကအစပိုင်းမှာဆိုတော့မိမိရဲ့စိတ်တွေကကြံ့လွတ်မှုတွေကြားပါလိမ့်မယ်။ဒါကြောင့်ဒီနေ့ တရားဆွေးနွေးဖို့ဒီနေ့မရှိသေးပါဘူး။အင်းကြီးစီစီပဲတရားကိုရှင်မအားထုတ်ဖို့ပါပဲ။ဒီနေ့တော့ဒီလောက်ပါပဲ။အာသာသာ Today is Today is the first day of the 10-day meditation retreat. Yogi should do the four kinds of protection before you do any practice or insight meditation. The first one yogis have to contemplate Buddha Nosti. That means yogi has to contemplate the virtues of the Buddha. Mostly yogi come to the Dhamma hall, mostly sit, do the sitting meditation. The technique and practice is not like that. Before, during the inside meditation, yogi has to pay respect to the Buddha. That means yogi contemplate the virtues of the Buddha instead, instead of the image of the Buddha. There's are nine virtues of the Buddha like Arahant, Sama Sambuddha, are Sarana Sambano Sugado. That's the nine virtues of the Buddha. Anyone, any virtue you can, any virtue you can contemplate on any virtue, like a Sammasambuddha. The Buddha is the one who realized true nature of the Dhamma. You can contemplate like this. So, before doing any insight meditation, yogi has to pay respect to the Buddha bow down three times and then contemplates virtues of the Buddha. That is the first one. Second one, contemplation on loving kindness or cultivating loving kindness. If you contemplate if you cultivate loving kindness, every single one in the world is what takes long. So you can cultivate loving kindness. Everyone in all direction, in all ten direction. So you can contemplate every single every beings like May all beings be well, be happy, be peaceful. Like this, you can contemplate, you can cultivate loving kindness on every living beings. Third one is contemplation of discarding nature of the body. As you all know, there are 32 parts of the body. These parts are not lovely. Actually, it's not lovely. It is very disgusting. Suppose the hair, body hair, uh, head hair, the nail, and the teeth. If you if you don't clean the hair, the body hair, the head hair, the teeth are, the knee, they are very disgusting. If you can contemplate on the 32 parts of the body, that's which are dis very disgusting, you can realize the true nature of the body. So when you contemplate on the 32 parts of the body, you had to contemplate and with the wisdom you, you have to try to realize the true nature disgusting nature of the body so that is the third one the fourth one is contemplation of the death that is maranosati you can contemplate on death like we are subject to dying. We have shorter time. Everyone has to die. You can imagine very close friend who was dead very shortly, who was dead. So if you contemplate the death of the friend, your friends, your relatives, your beloved one, you can realize the nature of the death. For some people, in the morning, they are fine, they are well, but in the evening, no more alive they die, you can imagine, you can contemplate on death like this. When you contemplate on the death, first you have to contemplate yourself. Me, I'm going to die in a short time. So if you can contemplate the dead. You will not waste out your time. You will not waste all your time. You will try your best when you are alive. So, Shumeon Searo encourage all the yogis to, to cultivate, to contemplate the, these four kinds of protection before doing insight meditation. After you have done these four kinds of meditation, you have to start practicing insight meditation. So the, these are four kinds of meditation. Huh? The first one is Buddha Nosati, contemplation on the Buddha's virtue. Second one is cultivating loving kindness, metta bhavana. The third one is asubha bhavana. That's contemplation on disgusting 32 parts of the 32 parts of the body. The fourth one is nosati. That is contemplation on death. And then you can sit no? Any comfortable posture. <clears throat> stretch your back and then stretch your head. Focus your abdomen. When you breathe in, your abdomen will rise. When you breathe out, your abdomen will fall. You have to focus your mind on the abdomen. And then you can observe any objects through the six doors. That's me, eye door, <clears throat> ear door, nose door, body door, mind door. If you can focus your mind on the abdomen or on the meditational object. Gradually, your mind will get concentrated. If you have concentration, your mind will be peaceful. Your mind will be clear. Gradually, you can focus your mind on the meditational objects deeper and deeper. So the, today, every yogi will have distraction because there is a beginning day, the first day of the 10-day meditation retreat. That is why Seattle said, today, no meditational report for today. Tomorrow, Sarah Westat meditation, meditation report. So Sarah encourage all the yogis to try your best doing meditation, insight meditation. May all the yogis get concentration and have peace of mind. Sad, sad. Hallelujah. ရှိရဘုန်းကြီးရပဲတန်သွားမယ်နိနောက်ရက်ဒီကျတော့စာလုံးလေးတွေပြီးပြီးတော့တန်ပြန်စူပေါင်းဆိုအောင်နိဒီနေ့တော့ရှိရတန်ပြလိုက်မယ်နော်ယခုရောက်လာတို့သူငါ ယခုရောက်လာတို့သူလာချမ်းသာကိုစိတ်ရေပါစေချမ်းသာကိုစိတ်ရေပါစေယခုရောက်လာတို့သူငါယခုရောက်လာတို့သူငါချမ်းသာကိုစိတ် စေချမ်းသာကိုစိတ်မြဲပါစေရှင်လူများစွာတို့သူငါရှင်လူများစွာတို့သူငါချမ်းသာကိုစိတ်မြဲပါစေချမ်းသာကိုစိတ်မြဲပါစေရှင်လူများစွာတို့သူငါရှင်လူများစွာတို့သူငါချမ်းသာကိုစိတ်မြဲပါစေချမ်းသာကိုစိတ်မြဲပါစေ ုံတော်နန္ဒာမြတ်စရာဂုံတော်နန္ဒာမြတ်စရာချမ်းသာကိုစိတ်ရေပါစေချမ်းသာကိုစိတ်ရေပါစေဂုံတော်နန္ဒာမြတ်စရာဂုံတော်နန္ဒာမြတ်စရာချမ်းသာကိုစိတ်ရေပါစေချမ်းသာကိုစိတ်မြဲပါစေမိဘနှဖျားဂုဏန္တာမိဘနှဖျားဂုဏန္တာချမ်းသာကို စိတ်မြဲပါစေချမ်းသာကိုစိတ်မြဲပါစေမိဘနှဖျားဂုဏန္တာမိဘနှဖျားဂုဏန္တာချမ်းသာကိုစိတ် ချမ်းသာကိုစိတ်ပြေပါစေလူကြောင့်တွင်မှမြတ်တတံလူကြောင့်တွင်မှမြတ်တတံချမ်းသာကိုစိတ်ပြေပါစေချမ်းသာကိုစိတ်ပြေပါစေလူကြောင့်တွင်မှမြတ်တတံလူကြောင့်တွင်မှမြတ်တတံချမ်းသာကိုစိတ်ပြေပါစေ ချမ်းသာကိုစိတ်မြဲပါစေတို့မျိုးတွင်မှမြတ်တတ္တာတို့မျိုးတွင်မှမြတ်တတ္တာချမ်းသာကိုစိတ်မြဲပါစေချမ်းသာကိုစိတ်မြဲပါစေတို့မျိုးတွင်မှမြတ်တတ္တာတို့မျိုးတွင်မှမြတ်တတ္တာချမ်းသာကိုစိတ် စေချမ်းသာကိုစိတ်ပြေပါစေတို့နယ်တွင်မှာမြတ်တတ္တာတို့နယ်တွင်မှာမြတ်တတ္တာချမ်းသာကိုစိတ် ချမ်းသာကိုစိတ်မြဲပါစေဒုနယ်တွင်မှာမြတ်တတဒုနယ်တွင်မှာမြတ်တတချမ်းသာကိုစိတ်မြဲပါစေချမ်းသာကိုစိတ်မြဲပါစေယဟန်တန်ခါအလုံးမှာယဟန်တန်ခါအလုံးမှာချမ်းသာကို ချမ်းသာကိုစိတ်မြဲပါစေယဟန်တန်ခါအလုံးမှာယဟန်တန်ခါအလုံးမှာချမ်းသာကိုစိတ်မြဲပါစေချမ်းသာကိုစိတ်မြဲပါစေပစ္စည်းလေးပြာဒါယကပစ္စည်းလေးပြာဒါယကချမ်းသာကိုစိတ်မြဲပါစေ သတ္တကိုစိတ်မြဲပါစေပစ္စည်းလေးပြာဒါယကပစ္စည်းလေးပြာဒါယကချမ်းသာကိုစိတ် ချမ်းသာကိုစိတ်မြဲပါစေမင်းစိုးရာဇာနေရကမင်းစိုးရာဇာနေရကချမ်းသာကိုစိတ်မြဲပါစေချမ်းသာကိုစိတ်မြဲပါစေမင်းစိုးရာဇာနေရကမင်းစိုးရာဇာနေရကချမ်းသာကိုစိတ်မြဲပါစေချမ်းသာကိုစိတ်မြဲပါစေကိုသူတိုက်သူ လိန်ကောက်သူကိုယ်သူတိုက်သူလိန်ကောက်သူဒုတုကိုစိတ်ချမ်းသာစေဒုတုကိုစိတ်ချမ်းသာစေကိုယ်သူတိုက်သူလိန်ကောက်သူကိုယ်သူတိုက်သူလိန်ကောက်သူဒုတုကိုစိတ်ချမ်းသာစေဒုတုကိုစိတ်ချမ်းသာစေဒုစကြဝဠာမြတ်တ္တာဒုစကြဝဠာမြတ်တ္တာချမ်းသာကိုစိတ် မြဲပါစေချမ်းသာကိုယ်စိတ်မြဲပါစေဒုစကြဝဠာမြတ်တ္တာဒုစကြဝဠာမြတ်တ္တာချမ်းသာကိုယ်စိတ်မြဲပါစေချမ်းသာကိုယ်စိတ်မြဲပါစေအနန္တစကြဝဠာမြတ်တ္တာအနန္တစကြဝဠာမြတ်တ္တာချမ်းသာကိုယ်စိတ် စေချမ်းသာကိုယ်စိတ်မြဲပါစေအနန္တစัจ java လာမြတ်တတအနန္တစัจ java လာမြတ်တတချမ်းသာကိုယ်စိတ်မြဲပါစေချမ်းသာကိုယ်စိတ်မြဲပါစေအပေလီရွာမြတ်တတအပေလီရွာမြတ်တတချမ်းသာကိုယ်စိတ် ချမ်းသာကိုစိတ်မြဲပါစေအပေလေးရွာမြတ်တတံအပေလေးရွာမြတ်တတံချမ်းသာကိုစိတ်မြဲပါစေချမ်းသာကိုစိတ်မြဲပါစေလူနာပြမအလုံးမှလူနာပြမအလုံးမှချမ်းသာကိုစိတ်မြဲ စေချမ်းသာကိုယ်စိတ်မြဲပါစေလူနာမြမအလုံးမှာလူနာမြမအလုံးမှာချမ်းသာကိုယ်စိတ်မြဲပါစေ ချမ်းသာကိုယ်စိတ်မြဲပါစေ30ဘုံအလုံးစုံ30ဘုံအလုံးစုံအကုန်ချမ်းသာကြပါစေအကုန်ချမ်းသာကြပါစေ30ဘုံအလုံးစုံ30ဘုံအလုံးစုံအကုန်ချမ်းသာကြပါစေအကုန်ချမ်းသာကြပါစေသာဓုသာ